ပြီးတော့ဘုန်းကြီးတို့တရားဆက်ဟောပေးမယ်နော်။ဘာဖြစ်လို့လဲဆိုအရှိတိုင်းနိုင်ငံတွေကြသူတို့ကမိုးချုပ်သွားတယ်။သူကြတရားနာပြီးသိမ့်မယ်။ဒီဘက်ကအနောက်တိုင်းပုံကုများတော့တရားနာပြီးနိုင်ဝက်လောက်နာတော့မဟုတ်စဉ္ညာရှောင်းမှပေါ့။မနေ့ကဘုန်းကြီးတို့ဣတိယပါဠိတော်မှာလာတဲ့ ပိစပုဗ္ဗနိမိတာသုတ်ဆိုတာဘုန်းကြီးပြောပါတယ်အဲ့ဒီသုတ်မှာကဘာဖြစ်လဲဆိုတော့လူတွေနတ်တွေဟာတေဂာနိကြကြောက်ပါဘလို့လူတွေနတ်တွေဟာတေဂာနိကြကြောက်တယ်လေလို့မေးကိုယ်ခန္ဓာကိုယ်မှာတိတ်ဆွဲလာနေလေတရားမှာကြောက်တယ်နော်ပြီးတဲ့အခါကျတမဲ့ရာဝတ္ထုဖြစ်တဲ့ပစ္စည်းတွေပေါ်မှာတိတ်တွေ့တာမြတ်လို့ရင်လေတရားမှာကြောက်တာပဲ နောက်တစ်ခုကတော့သာသမီပေါ့ကိုနှစ်သက်မြန်နိုးရမဲ့ပုံကိုယ်ဒီပေါ်မှာလဲတိတ်နှစ်သက်မြန်နိုးရင်လဲတရားမှာကြောက်တယ်အကုသိုလ်တွေများများလှုပ်ထားတဲ့ပုဂ္ဂိုလ်ကလည်းတရားမှာကြောက်တာပဲပြီးတော့တရားကိုစနစ်တကျပေါ့အထုတ်လို့အသိဉာဏ်လေးတွေမဖြစ်ဘူးဆိုရင်လည်းတရားမှာကြောက်တာပဲနတ်တွေကြတော့အဲ့လိုတရားမှာတေဂာနိနတ်ကို တေရမှာကြောက်နေတဲ့နတ်ပေါ့တေဂဏိနတ်ကိုတခြားနတ်တွေအာဘေစကားပြောတဲ့ထုံတန်းဆင်လာရှိတယ်။အဲဒီအာဘေစကားတော့သုံးခုပါပဲ။နံပါတ်1ကဘာပြောလဲဆိုတော့ဟိုတေဂဏိနတ်သားဆိုဟိုနတ်သားအကောင်းဆုံးဖြစ်တဲ့ဘဝကိုသွားပါဒီလိုအာဘေစကားပြောကြ။ဒါမို့အကောင်းဆုံးဖြစ်တဲ့အိုနတ်သမီးအကောင်းဆုံးဖြစ်တဲ့ဘဝကိုသွားပါ။ နောက်တစ်ချက်ကပဲအဲ့ဒီအကောင်းဆုံးဘဝရောက်တဲ့ခါကျရင် အကောင်းဆုံးဆုလတ်ကိုရအောင်ယူပါပြီးတော့ဗာဆက်မှလဲအဲ့ဒီဆုလတ်ကို ခိုင်မြအောင်လုပ်ခဲ့ပါနံပါတ်1စကားကတော့အကောင်းဆုံးဘဝကိုသွားပါဆိုအကောင်းဆုံးကို လူဘဝလို့ညွန်ထားတယ်အဲ့ဒါလေးစိတ်ဝင်စားစရာကောင်းတယ်နော်ဘုန်းကြီးတို့လူဘဝပြန်ညွန်ထားတယ်ဘာဖြစ်လို့လူဘဝညွန်လဲမနေ့ကဘုန်းကြီးလူနဲ့ပတ်သက်လို့နည်းနည်းလေးပြောပါတယ် လူဆိုဘာလို့ခေါ်လဲဝိမာနထကရမှာလည်းလူလေးမတကလေးတွေတွေ့ကြီးပဲပါနတ်တီကဘာပြီးလို့ဘုန်းကြီးရဲ့လူဘဝကိုအကောင်းဆုံးဘဝလို့ညွန်လဲမင်းတခါတလေဘုန်းကြီးကနတ်တွေရှ िख ိုးနာနတ်တွေကနေလူရှ िख ိုးတာတွေအများကြီးတွေ့ရတယ်တရားမင်းစာရတဲ့နတ်တွေကဒီမှာဘုန်းကြီးတိကြလေးပြောပါမယ်တန်ယုတ်အနိကေတကရဝကတန်ယုတ်ဂဟထဝန္နာတော့မှာဖះဟောတာအဲ့ဒီမှာဟိုဒီ ဘုန်းကြီးတို့နဲ့မြင်းမို့တောင်တဝက်လောက်မှာပေါ့လေဘုန်းကြီးတို့နေတဲ့နေရာနေပြီးတော့ရှိတဲ့နတ်တရားနဲ့မြင်းမို့တောင်တဝက်လောက်ထိအောင်ရှိတဲ့နဲ့စရုမာတွေနတ်လို့ခေါ်တယ်။ဘုန်းကြီးတို့ဒီပေါညာနတ်တရားတော့အဲဒီလောက်မမြင်ဘူးပေါ့လေ။အဲဒီထက်ကမြင်းမို့တောင်ထိတ်မှာဒါဝိန်သာလို့ဒီလိုပြောပါတယ်။ဒါကတော့မြေကြီးပေါ်မှာတီးနေတဲ့နတ်ပုံတွေပဲ။ဒီနတ်ပုံနှစ်ထပ်ကိုတရားမင်းကအုပ်ဆိုးတယ် အဲတော့တရားမင်းကဘာလုပ်လဲဆိုဒီမြို့မတောင်ထိတ်ကနေသူတဝိုက်မှာရှိတဲ့လူတွေအဲ့ဒီလူတွေကိုသူကရှ िख ိုးတယ်ရှ िख ိုးတော့သူ့ရဲ့စစ်သူကြီးမာဒလီယာမေးဂျာမင်းကြီးဂျာမင်းကြီးရှ िख ိုးရမယ့်ပုဂ္ဂိုလ်ရှိသေးလားရှိတယ်တဲ့ငါရှ िख ိုးတဲ့လူတွေရှိတယ်ဘယ်လိုလူတွေလဲဆိုကုသိုလ်ကောင်းမှုတွေပြုလုပ်နေတဲ့သူကသူကရှ िख ိုးတာမှတ်တာနော်ကုလိုဘုန်းကြီးတို့တရားတွေက အထုံနေကြတာကုသိုလ်ကောင်းမှုပြုလို့နာကိုကသူတို့ကတော့ရှိကိုကကိုကသွားသွားပတ်တာကြတမျိုးဖြစ်နေလို့ပြောတာနော်နောက်တစ်ခုကတော့သီလရှိတဲ့ပုဂ္ဂိုလ်နော်လူဖြစ်ဘုန်းကြီးဖြစ်ဖြစ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဆိုရင်လည်းပဲဈာမင်းညာရှိခိုးတယ်နော်ယရနာသုံးပါးကိုကိုးကွယ်ရှိကတ်တဲ့ပုဂ္ဂိုလ်ဘုရားတရားတန်ခါပေါ်မှာကိုယ်ပဲရှိခဲ့တဲ့ပုဂ္ဂိုလ်လည်းရှိခိုးတယ် သားမယားတို့ကိုယ့်ရဲ့သားသမီးတွေကိုယ့်ရဲ့မျိုးသမီးမျိုးသားတွေကိုတရားနဲ့ညီလှုပ်ကြွေးတဲ့ပုံကောင်များကိုလည်းရှ िख ိုးတယ်ဒီတော့ချုံပြောရင်တော့ဗျာတီလာရှိတဲ့ပုဂ္ဂိုလ်ရှ िख ိုးတယ်စိတ်ကောင်းရှိစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ရှ िख ိုးတယ်တရားကျင့်တဲ့ပုဂ္ဂိုလ်ရှ िख ိုးတယ်ဒီလိုအတိလင်းပြောတာပါဆောင်းအဲ့တော့သူ့ရဲ့စေသူကြီးမာတယ်လေဟာတရားမင်းဂျာမင်းတော့ရှ िख ိုးကကျုပ်လည်းရှ िख ိုးပါတယ်သူကလည်းလိုက်ရှ िख ိုးတာပဲ အဲ့ဒါမှတ်ထားအောင်နော်အဲ့တော့ကုသိုလ်ကောင်းမှုတွေလုပ်နေရင်ကိုယ်မှာဒီကုသိုလ်ရှိန်ဝါတွေရှိတာပေါ့ဗျာဒီနတ်တရားတော့ရှ िख ိုးရတာအဲ့လိုဒါကြောင့်လူဝကောင်းဆုံးလို့ဗျာနောက်ဘုံတွေက32ဘုံရှိတာပေါ့နော်ဓမ္မကြီးတို့ဒကာကြီးတို့ဘုန်းကြီးတို့အကြမ်းမြင်နည်းနည်းလောက်သိထား32ဘုံဆိုတာအပယ်၄ဘုံဒါလူတိုင်းသိပါတယ်ဒီဟိုဒကာကြီးပြောလို့အပယ်၄ဘုံမရောက်ချင်းလို့ဒကာကြီးဘောင်ခင်ပြောသလိုဒါတရားတွေအထုတ်ကြဒါလည်းမှန်တာပဲ နောက်အပယ်လေးပုံကာမ7ပုံခေါ်တယ်ကာမ7ပုံကအပယ်၄ပုံနဲ့နတ်ပြည်6ပုံဒါကကာမ7ပုံအဲဒီမှာအပယ်၄ပုံကိုဒုက္ကတိပုံ မကောင်းတဲ့ပုံလို့ခေါ်တယ်လူပြည်နဲ့နတ်ပြည်6ထပ်နော်ဒါကိုဒုက္ကတိပုံလို့ခေါ်တယ်နော်ကာမ7ပုံဆိုပြန်ပြောပါမယ်အပယ်၄ပုံလူပုံနတ်ပြည်6ပုံနတ်ပြည်6ပုံနဲ့လူပုံကာမတုတိ9ပုံလို့ခေါ်တယ် ကံအဲ့မှာကြည်လိုက်နတ်တရားတော့ဘုန်းကြီးတို့နေတဲ့ဘုံပေါ်အကောင်းဆုံးဘုံဘုံလို့ညွှန်ကြတယ်ဘာဖြစ်လို့ပြောတယ်လဲဒါလေးဘုန်းကြီးစစ်စစ်ပြပါလူပြည်မှာကြတော့လေကုသိုလ်အလုံးလုပ်လို့ရတယ်ခုဒကာကြီးတို့ဓမ္မကြီးတို့ဘုန်းကြီးတို့ဒါနလုပ်မလားနော်ချိတ်တဲ့နေရာသွားလှူလို့ရတယ်ဘုန်းကြီးလှူမမဟုတ်ဘူးနော်ခုဆင်းရဲဒုက္ခရောက်နေတယ်လူယောဂဖြစ်နေဒီမှာရှောင်းနေတွေ့ပါလေဂျမေကာရှောင်းနေဟောဒီစစ်ကုပေးနာဒကာကြီးတို့ ဒေါက်တာဝင်းနိုင်တို့ဒီမှာရှ िख ုပေနဒါကုသိုလ်တွေပဲဒီမှာလူပြည်မှာကြိုက်တဲ့ကုသိုလ်လုပ်လို့ရဒါနကုသိုလ်လုပ်လို့ရတယ်ဟောဒီဆေးတွေကိုလည်းကိုညာပညာနဲ့ကုသပေးမယ်တန်းနေမြဆေးတွေလူတယ်ခါမျိုးတွေပေါ့ကျန်တဲ့ပုံကိုယ်တွေကလည်းကိုတန်းနေမြလူတယ်အ ਨੇ ဆုံးဘုန်းကြီးလူမျိုးတွေဘုရားဆွတော်ကတ်တယ်ဗာညာပေါ့ဒီကုသိုလ်တွေလုပ်နေဟောကုဏသီလတွေစောင့်တည်တယ်ဘုန်းကြီးတို့ဘုန်းကြီးတွေကသီလတွေစောင့်တည်ရတယ်ပြီးဆုံးတော့ ဒကမာကြီးတို့ဒကာကြီးတို့ကြတော့ဟိုရှေ့ရက်15ရက်ဥပုပ်ပေါ့ဘုန်းကြီးတို့တွေတွေကြ15ရက်တစ်ကြိမ်ဥပုပ်ပြုရတယ်ဒီတိမ်ထဲမှာဥပုပ်ပြုရတယ်ဓမ္မကြီးတို့လည်းမဟုတ်ဘုန်းကြီးတို့ကြတိမ်ထဲမှာသွားသွားဥပုပ်ပြုရတယ်ဒါလေးမှတ်ထားမယ်နော်ဒါဝသီလပြည့်စုံလို့တာခုလိုဘာဝနာတွေအားထုတ်ခွင့်လူပြည်မှာဘာဝနာအားထုတ်လို့သိလွယ်နော်သီလတွေဘုန်းကြီးတို့လူပြည်မှာ၅ပါးသီလစောင့်တည်မလား၈ပါးသီလစောင့်တည်မလား၉ပါးသီလစောင့်တည်မလား ဒီတဲ့ဒကာကြီးများဒကာမကြီးများစွမ်းနိုင်ရင်နော်ရဟန်းသီလရေဝက်ပြီးတော့ရဟန်းဝက်ပြီးတော့သီလရေစောက်တည်လို့ရတာကြိုက်တာလုပ်လို့ရတယ်ဗျပြီးတော့တရားဘာဝနာတွေကြိုက်တာရွေးချယ်ပြီးအထောက်လို့ရတယ်ကုသိုလ်မှန်သမျှအကုန်လုံးလို့ရတယ်ပေါ့ဗျာဒါပေမဲ့လို့ဒီစနစ်ကြတော့ကုသိုလ်လောက်တတ်ရတာပေါ့ဒါနာကုသိုလ်လုပ်လို့သီလကုသိုလ်လုပ်လို့ဘာဝနာကုသိုလ်လုပ်လို့ ဒီမှာဘုန်းကြီးတို့လူပြည်လောကလောကအထူးသဖြင့်ဘုန်းကြီးတို့နိုင်ငံမှာဆရာတော်ကြီးတွေနာမည်ကြီးဆရာတော်ကြီးတွေအများကြီးပဲဒီဆရာတော်ကြီးတွေကနေပြီးတော့ဒါနဆိုဘယ်လိုလုပ်ရမလဲသီလဆိုဘယ်လိုစောင့်တည်ရလဲဘာဝနာဆိုဘယ်လိုပွားများသိချသင်ပေးတဲ့ဆရာတော်ကြီးတွေတိတ်ပေါ်များတယ်ဘုန်းကြီးတို့ဒီလိုသင်ဒီကမာကြီးတို့ဒီကကြီးတို့ဘုန်းကြီးဒီလိုပြောနိုင်တာလေဒီဆရာတော်ကြီးကသင်ပေးတာဘုန်းတော်နိုင်ငံပရိယတ်နဲ့လည်းသင်ပေးတယ်ပြိပတ်နေနဲ့လည်းကျင့်နည်းလည်းသင်ပေးတဲ့ဆရာတော်ကြီးတွေအများကြီးပဲ အဲ့ဒီထဲမှာကိုကြိုက်တာယူလို့ရတယ်ဒီတော့ကိုကလေးလာမယ်စနစ်တကျကုသိုလ်ပြုတတ်မယ်လေးလာမယ်သင်ယူမယ်ဒါနတွေလည်းပြုလုပ်တတ်တာပေါ့နော်အဲဒါနဆိုဘုန်းကြီးဟိုတက်လောကပြောခဲ့ပါတယ်ဒါနဆိုလိုအပ်တဲ့နေရာမှာလိုအပ်တဲ့ပုံကိုကိုကိုယ့်အတွက်မမျှော်လင့်မနဲ့လူရင်ပါရမီကုသိုလ်ဖြစ်တယ်ဆိုဘုန်းကြီးပြောခဲ့ပါတယ်နဲနဲလူလူများများလူလူစတ္တိရလူတာဖို့နော်အကြမ်းမြစ်တစ်ခုစီပြောပြမယ် ဒါနဒါနလူတဲ့အခါနဲနဲ့လူလူများများ များများလူလူသူကအရေးမကြီးဘူးဘာလို့လဲဆိုတက္ကိစ္စဒါနဆိုတာယူတည်တည်လေးလေးမုံမြတ်မြတ်တတ်တတ်ရလောက်ရတာပေါ့ဒီပစ္စည်းလေးပေါ့လေဒီအနောက်တိုင်းသားတွေဆိုသိတာဒီပစ္စည်းကိုတခြားထုတ်တာလို့ဘာကင်ထုတ်တာဟိုဟိုတစ်ဖက်က နှစ်သက်သဘောကြောင်းနော်စားစရာဆိုလဲတတ်တတ်ရလေးပေါ့ဟိုကုံကုံပြောရင်ခွေးတို့တရိษံလေးတို့ကြွေးတောင်း လူတိုင်းလူတိုင်းအသက်ရမှုကိုကြိုက်တာပေါ့ဗျာအဲတော့ကိုကတရိษံလေးကြွေကြွေတတ္တရလေးဆေးကြွေသူတို့လည်းကြိုက်တာပေါ့တတ္တရရမုံမြတ်မြတ်လောက်ကြွေရတယ်နော်စားစရာဆိုခုဓမ္မကြီးတွေဆိုဘုန်းကြီးတို့စားခြင်းစိတ်ပေါ့သူတို့ဆရာတော်ဒါလေးကဘလို့ချက်ထားတာဘယ်ဝါချက်ထားတာအစာကြီးလို့ပေါ့အနတ်ရတာနဲ့ပြည့်စုံလောက်ပြီးချက်တာမျိုးပေါ့ဒါမုံမြတ်မြတ်တတ္တရဖြောင်းလို့လှူရတယ်နံပါတ်1နံပါတ်2ကတော့ ဒီလူကံပုဂ္ဂိုလ်ယိုသေးလေးစားစိတ်နဲ့လူဟာနော်ဘုန်းကြီးတို့များသောအားဖြင့်ကိုယ်ရဲ့ကြီးတဲ့ပုဂ္ဂိုလ်သီလသမာဓိရှိတဲ့ပုဂ္ဂိုလ်ယိုသေးလေးစားတယ်ဘုန်းကြီးတို့ကိုယ်တိုင်တော့တခါတလေအားနေတယ်ကိုယ်တပည့်တွေပါပြီးပေးလို့ရှိရင်ရော့အင်းလို့ပေးအဲ့ဒါမကောင်းဘူးဗျတကယ်တမ်းကျရိုးရိုးသေးသေးလေးလေးစားစားပေးမှကောင်းတယ်ဘုန်းကြီးငငယ်တော့ရဟန်းခံတော့ကကြုံငယ်ဘူးတယ်ဘုန်းကြီးငယ်ဆရာကရဟန်းမဖြစ်ခင်ပြန်တော်မူတယ်ရဟန်းဖြစ်ပြီးနောက်တလလောက်ထားတယ်အဲကြောင့်မှတကြိုတယ် သူမတကြိုခင်မှာဘုန်းကြီးရဟန်းဖြစ်တယ်အဲ့ဒီဆရာကြီးကမတကြိုခင်ဘုန်းကြီးရဟန်းဖြစ်ဖြစ်တော့ဘုန်းကြီးရဲ့ဆရာရဲ့တငယ်ချင်းကဘုန်းကြီးကိုရဟန်းခံတဲ့အခါကျတော့ဆရာတော်ပြန်တော်မူတဲ့အခါအငယ်မှာဆိုလို့သင်္ကန်းတွေပစ္စည်းပစ္စည်းတွေအများကြီးလှူပါတယ်လူတော့ဆရာတော်ကြီးကဒီစာပေကျမ်းဂန်တတ်တာကိုနားလေတော့နားလေတော့သူကဘာလုပ်လဲဆိုတော့နေထိုင်လေးတစ်ထည်ပေါ့ဒီမှာဘုန်းကြီးပခုံးပေါ်မှာနေထိုင်လေးရှိတယ် ဆရာသမားတွေသွားတွေကဒီနေ့ထိုင်လေးခင်းပြီးထိုင်ရတယ်ဆရာသမားခင်းပြီးတော့ကိုယ်ကမခင်းနဲ့ပေါ့အဲ့ဒီဆရာတို့ရဲ့ဒီနေရာထိုင်လေးတစ်ထည်ကိုရှေ့ကတစ်ထည်ဒီဘက်ကတစ်ထည်ပေါ့ဘုန်းကြီးရှေ့ကအခင်းပေါ်မှာတင်ပင်ခွေးထိုင်ခိုင်းတယ်သူကဒီဘက်ကခင်းပေါ်ဒူးလေးထောက်ပြီးတော့ပစ္စည်းတွေအများကြီးလူတာတစ်ခုချင်းလူတယ်အဲ့ဒီချိန်တော့ဘုန်းကြီးကနေရာခက်တာပေါ့လေကိုရင်ဆိုတော့ဆရာတော်ကြီးကရိုးရိုးလူလိုက်ပြီးတာကိုယ်စိတ်တမိုင်းလို့ထင်တာ နောက်မကြီးပါဩဆရာတော်ရသူဟာဖះဟောဆုံးမနဲ့ညီလောက်တာဟုတ်လို့ငယ်ငယ်ကြီးကြီးရိုးရိုးသေးသေးလေးလေးစားစားနဲ့သူကလှူတာအဲ့ဒါလေးမှတ်ထားမယ်နော်ကိုယ်လည်းငယ်ငယ်ငယ်တဲ့လူကြလည်းတဏှာလေးစားစိတ်လေးနဲ့ပေးလူပါဒါဖះအဲ့လိုအင်္ဂါရလေးနဲ့ညွန်ထားတယ်လူတဲ့တိုင်းကနံပါတ်1ကိုလူမဲ့ပစ္စည်းဟာမုံမမြမြတတရဖြစ်အောင်လုပ်နံပါတ်2ကအလူကံပုဂ္ဂိုလ်ကိုရိုးရိုးသေးသေးလေးလေးစားစားနဲ့နော်နှစ်ဖက်လူဟာ တချို့ဒီဆုံးကတ်တခါဘုန်းကြီးတို့သင်ပါတယ်တချို့ကြဒီပစ္စည်းကိုဒီလိုလက်တစ်ဖက်လေးနဲ့ပေးရအဲ့ဒီလိုမဟုတ်ဘူးနော်ဒီလိုနှစ်ဖက်ပေးရဘုန်းကြီးတို့ကတ်ခံလဲကတ်ခံတဲ့ပုဂ္ဂိုလ်ဘုန်းကြီးလက်နှစ်ဖက်လုံးအာရီနှစ်ဖက်နှစ်ဖက်လုံးလက်ခံဒါကိုဖေဟာတရားဟောတာရှိပါတယ်နော်ပြီးတဲ့အခါကျပါလဲဆိုတော့ပါဠိလိုပြောပထမယူသေးလေးစားစားလူတော်တက္ကိစ္စဌာနခေါ်တယ်အဲမိုးမြတ်မြတ်တတ္တရပေါ့နော်မိုးမြတ်မြတ်တတ္တရလို့တော့တက္ကိစ္စဌာန ဒုတိယစိတ်တိကတောအာဌာနကိုလူမဲ့ပုဂ္ဂိုလ်ကိုယူသေးတာလေးစားတာပေါ့ငယ်တဲ့လူလည်းလေးလေးစားစားတနာကျင်နာစိတ်လေးနဲ့လှူလို့ရင်ဒါကုသိုလ်ဖြစ်တာပါပြီးတော့သဟတဒါနနော်ဓမ္မကြီးတွေဒကာကြီးတွေဒါမှတ်ထားနော်ခါတိလေးဓမ္မကြီးတွေဒကာကြီးတွေကုပင်မမချက်ပြီးအာမင်းကလိုက်ပါကွာအတူတူပါပဲဆိုမဟုတ်ဘူးအဲဒီကိုဟျောင်းစားလောက်တာတစ်မျိုးကထာတစ်မျိုး ကိုယ်တိုင်ကိုယ်ကြကရမယ်ဆိုဘုရားအိမ်မှာကျမ်းဂန်မှာညွန်တာသာဓိကဒါနသာဒတာသဟထာကိုယ်တိုင်ကိုယ်ကြပေးလူရမယ်တစ်ခွက်ပြပြနှစ်ခွက်ပြကိုကိုယ်တိုင်ချက်ပြုတ်ထားတာလေကိုယ်တိုင်ကိုယ်ကြလူရတယ်နော်ဒါလေးမှခုနကြည့်ဆရာတော်ကြီးအသက်80ကျော်ဆရာတော်ကြီးဘုန်းကြီးပစ္စည်းကိုတစ်ခုချင်းနေလူတာကိုယ်တိုင်ကိုယ်ကြလူတာနော်ရိုသေးလေးစားစိတ်ပါတယ်ပစ္စည်းတွေသူကောင်းတာလေးတွေရွေးလာဘုန်းကြီးကြိုက်နေတဲ့ဖွယ်ရလေးတွေဖြစ်အောင်နော်အဲ့ဒါမျိုးလေး တော့ကိုရင်းကိုကြတစ်ခုချင်းလူတာအဲကြောင့်ဘုန်းကြီးတို့ကတခါတလေကြတော့ဒီကျော့ဒီမကြီးရတယ်ယူသားဆရာတော်ဘဇုကက အတူတူပါပဲဆိုသူကအဲ့လိုမျိုးပြန်သူကဟိုမှာလုံပြားနေတာအဲ့ဒီလိုမဟုတ်ဘူးနော်ဒီမှာလာဟုတ်လားမဆန္ဒတို့ကိုကချက်တိုင်းနော်မကြီးတို့မကျူးတို့ဒီကိုရကိုကြကဟုတ်လားဒေါက်တာဝင်းနိုင်တို့ကိုချက်ပြုတ်ထားတာလေကိုချက်ပြုတ်ထားဆိုကိုရညီပါတယ်နောက်ပြီးတော့အနာပဝိတဒါနာ ရော့အင်းလို့ပြက်လို့မပြအောင်အဲအဲ့ဒါဘုန်းကြီးတို့တော်တော်ဖြစ်တယ်တော်တော်တတိထားတယ်ကိုယ်ရငယ်တဲ့လူပဲငားတဲ့ပဲပဲဆိုဒီလိုရော့အင်းရော့ကရော့ကရော့ကဒီလိုပြေးတာအဲ့ဒါမကောင်းဘူးဗျာနောက်ပိုင်းညမှာဒီစာတွေပါဟောငါတို့လုံတာတော်တော်လွဲတာပဲလို့အဲ့ဒီအကြောင်းအရာတစ်ခုပါတယ်ဗျဘယ်လိုလဲဆိုတော့ရှင်မောင်မောက္ကလံကိုရောမြတ်ကြီးတနေ့ရှင်မောင်မောက္ကလံဆိုတော့တကိုးကြီးတဲ့ပုဂ္ဂိုလ်ကြီးပေါ့နော်သူကတနေ့ကျတော့ဘုရားကျောင်းကြီးကရှေးရှေးတုန်းက တောနဲ့တောင်ထဲမှာမြို့နဲ့ဝေးတဲ့နေရာမှာရှိတယ်။ဘာသာကြားကောင်ကျောင်းနေကြမြို့ထဲရွာထဲမှာရှိတယ်။အဲတော့တောတဲ့တောင်ထဲမှာနေတော့ဒီရှင်မမောကလန်တို့ကြတကိုးကြီးတော်တကိုးကြီးတော်ကောင်းကင်ကနေအဘိညာဉ်ပေါ့လေဗမာတော့ဇံလို့ခေါ်တာဇံတော့မပြန်နဲ့ဘိညာဉ်မပြန်နဲ့အဘိညာဉ်တကိုးနဲ့ကောင်းကင်ကနေဆွမ်းခံကြွဆွမ်းခံကြွတော့ကြံကင်းကြီးဘေးမှာတခါတယောက်ကငိုးနေတာငိုးနေတော့ရှင်မြတ်ကြီးကရဟန္တာရှင်မြတ်ကြီးတဏှာဟာဟော ဆင်းကြွလိုက်တခါကြီးဘာဖြစ်လာတော့ဘာလို့ငိုနေရတော့လို့မြတ်စွာအရှင်ဘုရားဒီပြီးတော့ဒီကြံဆုပ်ခြင်းလို့ငိုနေဒီကြံဆုပ်ပါတော့လားဆုပ်လို့မရဘူးအရှင်ဘုရားတဲ့ဒီလိုကြံကချိုးယူလိုက်တဲ့ကျွန်းကြံကြီးကပျောက်ပျောက်သွားတယ်နော်မင်းဒီကြံကြီးကဘယ်သူကြံငယ်လဲတပြီးတော့ပိုင်တဲ့ကြံငယ်မှာဗျာအိမ်မှာရှင်မြတ်ကြီးကဘုံတကိုကြီးတယ်သူများတွေအတိတ်ဘဝတွေကိုလည်းမြင်နိုင်တယ်ကိုယ့်ရဲ့အတိတ်ဘဝလည်းမြင်နိုင်တယ် ဒါနဲ့ဒီတကားရအတိတ်တုန်းကပြုလုပ်ထားတဲ့ကုသိုလ်ကံတွေကြီးလိုက်တဲ့ခါကျဘာသွားတွေ့လဲဆိုတော့ဒီနေ့မှ तू ကကြံစုပ်ပြီးတော့သွားတယ်ခလေးတယောက်ကမြင်တော့ဒီကြံကိုလိုချင်တာစုပ်ချင်တာလိုက်တောင်းတာခလေးကနောက်ကငိုတောင်းနေတာ तू ကတော်တော်နဲ့မပေးဘူးညာစုပ်ပြီး तू ကရေးရသွားမြဲသွားတယ်နောက်တော့ခလေးကငိုလုံးမကငိုတော့တနာတော့တာပေးချင်တဲ့စိတ်ပေါက်တယ်အဲ့ဒီမှာ तू ကရိုးရိုးသေးသေးလေးစားစားမပေးခဲ့ဘူးညာ စုပ်ထားပြီးကြရော့ကွာသူတို့လက်ပြန်ကြီးပြစ်ပေးထားတာပေးလို့တဲ့စိတ်နဲ့ပေးတာတော့မှန်တယ်ခန္ဓာကရိုးသေးသေးလေးလေးစားဟုတ်လားအနာပိဝအနာပဝိဒါနာပြစ်လွှင့်ပြီးပေးခဲ့တဲ့အတွက်အဲ့ဒီကံတွေကိုသွားတွေ့တွေ့တော့ကရှင်မမောကလကိုလိုမြတ်ကြဒကာကြီးတဲ့ဒကာကြီးကကြံကိုပေးလူစဉ်ခါတော့ကဒီနောက်ပြစ်ပေးခဲ့တာတဲ့ ဒါကြောင့်မို့ဒီလိုတဲ့တဲ့ချိုးဆုံးလို့မရဘူးလေဒီလိုလက်ပြန်ချိုးဆုံးမှရမှာနော်ဒါရှင်မြတ်ကြီးနဲ့တွေ့လို့ဒီကြံကစုပ်လျာဟိုလိုဆိုတပင်းမှသူစုပ်ရမှာမဟုတ်ဘူးအဲဒကာကြီးရဲ့ကံကဒီလိုနောက်ပြန်ပြစ်ပေးကြတဲ့ဒီနောက်ပြန်ချိုးဆုပ်ကြည့်ပါအဲကြမှာစုပ်လို့ရနော်ဒါလေးကပြောချင်တာဘုန်းကြီးတို့ရော့အင့်လို့ပြစ်လွတ်ပေးတာမကောင်းဘူးနော်အဲတော့ဘာပဲဖြစ်ဖြစ်ခလေးပဲဖြစ်ဖြစ်ခွေးပဲဖြစ်တိရစ္ဆာန်ကြွေးကြွေးတခြားလေးကြွေးပေးပါ ဒါလေးတွေသိတဲ့အချိန်ဘုန်းကြီးတို့လည်းဒါတွေသိပြီးမှဒါတွေကိုစနစ်တကျပုံလောက်တတ်တာပါဘူးလို့ဆိုရင်တော့ကိုကမလောက်တတ်ဘူးဗျအဲ့ဒါမျိုးဖြစ်ရှာဒါလေးပြောချင်တော့နောက်တစ်ခုကတော့အာဂမနဒိဋ္ဌိကောဟောတိဆိုတာတော့ကံကံရဲ့အကျိုးကိုယုံကြည်ပြီးလှူရတာသို့ဘုရားတရားတန်ခါကျရင်ဟောကောင်းတာလို့ကောင်းကျိုးရတယ်မကောင်းတာလို့မကောင်းကျိုးရတယ်ကမ္မတက္ကရတမဒိဋ္ဌိခေါ်တယ်ကံရဲ့အကျိုးကိုယုံကြည်ပြီး လှူရတယ်အဲ့ဒီငါးချက်နဲ့ပြည်စုံလှူရတယ်နော်ဒါဘုန်းကြီးတို့ဘာသာမှာကြတော့ဒါနလုံနည်းကိုလည်းစနစ်တကျရှိဒါလေးကိုဘုန်းကြီးပြောချင်တာအဲ့ဒါလေးသိချာမှတ်ထားမယ်ပြန်ပြောပါမယ်နံပါတ်1ကသာထဌာနကိုလှူမဲ့တမ်းမဲ့ပစ္စည်းကို မုံမြတ်မြတ်တတ်တရဖြစ်အောင်လှူပါထုတ်တင်တာထုတ်ရတာပေါ့နော်တန်ဖိုးရှိတာမရှိတာလေသူလိုချင်တဲ့စိတ်ပေါက်အောင်စားစရာဆိုစားချင်တဲ့စိတ်ပေါက်အောင် အနအရာသာနဲ့ပြည့်စုံမြင်တာနဲ့စားခြင်းနဲ့စိတ်ပေါဒါတွေမကြီးတို့စွမ်းပါဘုန်းကြီးတို့တက်ပို့ကြွမှာနော်နောက်တစ်ခုကတော့ဗာလဲသူအစိတ်တိကတ္တဝဒါနာ လူကံပုဂ္ဂိုလ်ကိုရိုးရိုးသေးသေးလေးလေးစားစားနဲ့ပေးလို့ရမယ်ငယ်ငယ်ကြီးကြီးတိရစ္ဆာန်မဖြစ်ပါစေလေးစားစိတ်တနာစိတ်နော်ဒါလေးနဲ့ပေးလို့ပါတဲ့နောက်တစ်ခုကတော့သာထဒါနာကိုယ်တိုင်ကိုကြပေးပါ မလွဲတာလို့ဒီလိုအဝေးကြီးကတော့ကိုရံကိုကြပေးလို့မရဘူးပေါ့ဗျာကိုဒီလေးရောက်အနိကလှူကြပြီးဆိုကိုရံကိုကြလှူရတယ်နော်နောက်တစ်ခုကတော့အနာပဝိဒါနာခုနလိုရော့အင့်ဆိုပြီးတော့လက်ပြန်ကြီးနောက်ပြစ်ပေးတာရှေ့ပြစ်ပေးတာဘေးပြစ်ပေးတာများပြင်းတော့ဘုန်းကြီးတို့လူကြီးလောက်တဲ့ပုံကိုယ်တွေဖြစ်များပါတယ်ဘုန်းကြီးတို့ကိုယ်တိုင်တော်တော်များများဖြစ်ခဲ့ဘူးတယ်နောက်နောက်ဆုံးတစ်ချက်ကတော့ချက်ချင်းကြီးရုပ်တရက်မလူပါဘူး ဉာဏ်လေးနဲ့ဆင်ញံရတယ်ကမ္မတက္ကရာတမ္မာဒိဋ္ဌိဆိုတာကံကံရဲ့အကျိုးဉာဏ်လေးနဲ့ဆင်ញံတော့ဒါကောင်းတာလို့ကောင်းကျိုးရတာပဲမကောင်းတာလို့မကောင်းကျိုးလားဒါသူတော်ကောင်းတွေလုပ်တဲ့ကိစ္စပဲကံကံရဲ့အကျိုးယုံတာလို့ဘုရားတရားတန်ခါယုံကြည်ချက်လေးနဲ့ပေးလူရတယ်အမှုအမှန်မဲ့နဲ့ရော့အင်းလို့မပေးရဘူးဒါဘုရားတရားဟောတာအဲ့လိုလှူတဲ့အတွက်ဘာအကျိုးကျေးဇူးရှိလဲလို့ဒီလိုမေးစရာရှိတာပေါ့ဗျာ။ အဲ့ဒီမှာဒကာကြီးတို့ဓမ္မကြီးတို့မှတ်ထားဖို့ရကအဲ့လိုလူတဲ့ပုံကောင်များက ကိုရလာရင်လည်းမုံမြတ်မြတ်သုံးဆောင်ခံစားလို့တဲ့စိတ်ဖြစ်တယ်တချို့ကြလေပစ္စည်းဘလောက်ချမ်းသာချမ်းသာကိုကကြတော့သုံးရင်ဆွဲကျင်တဲ့စိတ်မရှိဘူးဖြစ်ကြတဲ့ဆန်းနဲ့သုံးဆွဲတာတွေ့ရတယ်နော် ကိုပစ္စည်းတော့ချမ်းသာတာမှန်တယ်ကိုမှအဟောင်းအဆုပ်ပြတည်နေမဲ့ချင်းဒါလည်းပဲနေတဲ့ပုံကိုယ်တွေလည်းတွေ့ဘူးတယ်နောက်တစ်ခုကခုဒကာရုပ်ဓမ္မကြီးတို့သားလေးတွေသမီးလေးတွေ ဘုန်းကြီးတို့ဆိုလည်းတပည့်တွေရှိတာပေါ့နော်ဒီသားသမီးတွေတပည့်တွေကနားမထောင်သူတို့ကြပြစ်တင်လို့မရအောင်တော့ကိုလောက်ခဲ့တဲ့ကံတွေလို့ဒီမှာဒီတော့ကပြောလာကိုကခုနကအချက်လက်၅ချက်နဲ့ပြီးဆုံးမလူခဲ့ကိုသားသမီးတို့ကိုတပည့်တွေကနားမထောင်ဘူးလေဗျအဲ့ဒါမှတ်ထားဘူးဘုန်းကြီးတို့လည်းဒီတိုင်းတပည့်တပည့်တွေသားသမီးတွေနားမထောင်နဲ့သူတို့ကြပြစ်ပုံလို့မရကိုလောက်ခဲ့တဲ့ကံတွေပါတယ်နော်ဘုန်းကြီးတို့ဆိုလည်းဒီတပည့်တွေကကိုစကားနားထောင်နဲ့ကြုံးနုံနဲ့ဆိုတော့ ဒီ၅ချက်နဲ့ပြည့်စုံလူခဲ့ရင်ခုန၅ချက်အဲ့ဒီ၅ချက်နဲ့ပြည့်စုံလူခဲ့ရင်တဲ့ကိုယ်စကားကိုလေးစားတယ်နော်မိသားစုတစုမှာအာယုံပြုကြည့်လိုက်နော်တခါတလေဖေအားဩဇာရှိတယ်တခါတလေမေအားဩဇာရှိတယ်တခါတလေသမီးအားဩဇာရှိတယ်တခါတလေသားအားဩဇာရှိတယ်အဲ့ဒီမှာစာပေကတော့တိကျညွန်ထားတော့အဲ့ဒီခုန၅ချက်နဲ့ပြည့်စုံလှူခဲ့တဲ့ပုံကောဟာဒီအိမ်မှာဩဇာနာညောင်းတာ ဒါဘုန်းကြီးတို့အများကြီးတွေ့ရတော့ဗောလေစာပေကျမ်းကမှာဥပမာဇေတဝန်ကျောင်းတကာကြီးဆိုရင်တော်တော်များများသိတယ်နော်အနာရပင်တထေးသူ့နာမည်သူတတကဲဒကမာကြီးနာမည်ဘယ်သူလုံးဆိုရင်နော်ဝိသကသွားမလို့နဲ့ဝိသကတတ်တတ်နော်အဲ့လိုမျိုးဖြစ်တတ်တယ်ဗမာရောချကောအနာရပင်ကျောင်းတကာတထေးရဝိသကမဟုတ်ဘူးကျောင်းတကာနာရပင်ပေါ့နော်ဇေတဝန်ကျောင်းတကာတဲ့အကြီးကခုနကရောထွေးကုန်လား ဇေတုံအကြောင်းတကာကြီးကအနာရပင်တထေးကြီးနော်နာရပင်တထေးဆိုတာခိုကိုရအာကိုရမဲတဲ့ပုဂ္ဂိုလ်ပေးလူတလို့အနာရပင်လို့ခေါ်တာသူ့နာမည်သူတတနော်ဒါကတာဝတိမြို့ရဲ့ဒီအရှိတောင်ဘက်မှာရှိတယ်တာဝတိမြို့ရဲ့အရှိဘက်မှာပုဗ္ဗာယုံကျောင်းဆိုတာရှိသေးတယ်အဲ့ဒါမှဝိတာကဆောက်လုပ်လို့တာတကယ်တမ်းကျဒီကျောင်းတော်တွေဆောက်လုပ်တဲ့ကဝိတာကလည်းသူတယောက်တည်းဆောက်လုပ်တာမဟုတ်ဘူးဒကာကြီးရောပါတယ်အဲ့ဒီမှာဒကာကြီးနာမည်မထင်ရှားဘူး ရေတွန်ကျောင်းတော်ဒကမာကြီးလည်းပါတယ်အဲ့မှာဒကမာကြီးနာမည်မထင်ရှားဘူးစာပေအဲ့ဒါတွေကောက်ချက်ချပြထားတယ်ဆောက်လုပ်ပြီးဆိုမှတော့အမျိုးသားအမျိုးသမီးကသဘောတူလို့လှူတာဗျဒါပေမဲ့လို့ဒီမှာဖြစ်နေပုံကဇေတွန်ကျောင်းတော်ဆိုနာဝင်တထေးကြီးပဲတည်တယ်ဒကမာကြီးမတည်ဘူးနော်ပုပ္ပါယုံကျောင်းဆိုရင်ဝိသခါပဲတည်တယ်ဒကာကြီးကပြောင်းနေပြန်အဲ့လိုမျိုးအဲ့ဒါအဲ့ဒါကိုကောက်ချက်ချပြတယ်စာပေအဲ့ဒါတွေတော်တော်မှတ်သားစရာကောင်းတယ် ဒါလေးတော့ဘုန်းကြီးတို့ကြုံရင် ပြောတတ်ပါတယ်အဲ့တော့ဗာလဲဆိုတော့ဇေတုံကျောင်းလှူတဲ့ဒကာကြီးကနာရမင်းဒကမာကြီးကဒီဘဝဆက်ဆက်မှာလူရင်တန်းစင်ခံကခုန၅ချက်နဲ့ပြည်စုံမလှူခဲ့တဲ့အတွက်သူ့နာမည်မထင်ရှားတာလေဘုဗ္ဗယုံကျောင်းဒကမာကြီးဘုဗ္ဗယုံကျောင်းမကြီးဝိတာခါကတော့ဒီအင်္ဂါ၅ရက်နဲ့ပြည်စုံလှူခဲ့တဲ့အတွက်သူ့နာမည်ထင်ရှားတယ်ဒကာကြီးနာမည်မထင်ရှားဘူးနော်အဲ့တော့ဇေတုံကျောင်းမကြီးရဲ့နာမည်က နာရမင်းတထေးရဲ့ဒကမိုင်းနာမည်သူမနာဒေဝီလို့သူမနာလို့ခေါ်တယ်နော်အဲ့ဒီနာမည်မထင်ရှားဘူးဘာဖြစ်လို့လဲသူကခုနဘုန်းကြီးပြောတဲ့ချက်လက်၅ချက်နဲ့ပြည့်စုံမလုပ်ခဲ့ဘူးပုဗ္ဗယုံကျောင်းမှဝိတာကပဲထင်ရှားတယ်သူမျိုးသားနာမည်လေဘုန်းကြီးတို့ရွှေတကုံဇေဒီဘော်တက်လို့ရင် ပုံညာဝဒနာတပြည့်စီလှည့်အသင်းဆိုရှိတယ်မဟုတ်လား။တန်ရှင်းလို့တော့ပုံညာဝဒနာဆိုသူ့အမျိုးသားပဲ။ဒကာကြီးနာမယားအဲ့ဒီတော့ထင်ရှားနေ။နော်။ပုံညာဝဒနာဆိုတော့ဝိသခာရေဒကာကြီးပဲ။နော်။ဘုန်းကြီးတို့ငငယ်ကတွေ့ဘူးတယ်ပြမစိုးရင်နေတော့ကနော်မစိုးရင်နေတော့ကတော်တော်များများမန္တလေးမှာကငကားတော်ဦးဆိုတာတော်တော်လေးထင်ရှားတယ်ဗောဒကမာကြီးကဘုန်းကြီးတို့မစိုးရင်နေစဉ်ကဘုန်းကြီးတို့ကြောင်းမလဲအများကြီးဆောက်ရှောက်ပါ ဘယ်နေရာကြည့်လိုက်ရဲ့ငကားတော်ဦးငကားကျော်တော်ဦးကြောင်းငကားတော်ဦးဓမ္မယုံအဲ့လိုမျိုးတွေများတယ်ဒကာကြီးနာမည်ပျောက်နေတာဒီမှာလေအဲဘုန်းကြီးတို့မစိုးရင်တော့ဗမာပြည်မှာတော့မီးရခဏနာပြတ်တယ်လေဒီနေ့မီးပြတ်ထားတဲ့ဘုန်းကြီးစာကြည့်တဲ့ကရင်မော့လက်အိတ်ချမီးလာလို့ကြည်လိုက်ဖန်မြောင်းမှာရေးတာငကားဥနေဝင်ငကားတော်ဦးဟောတကားကြီးနာမည်ဒီမှာပဲတွေ့ရတယ်ကိုလို့ဒါတော့သူ့နာမည်ရေးတာလို့တွေးလိုက်တာ ခုလိုဆိုပေါ်ကုန်မပေါ်အများကြီးပဲဒီရိတ်တာတွေမှလည်းမတူဘူးတာတွေအောင်တိုက်ကျုံတို့တိုက်တိုက်ကြောင်းတို့ပိုင်းလာရမှာဟိုမာစီရိတ်တာဒေါ်ကျွေဓမာယုံတို့စာကြီးလို့အဲ့လိုမျိုးတွေတခါကြီးတဲ့နာမည်ကတော်တော်ကိုပြောင်းတယ်အဲ့တော့ဘုန်းကြီးတို့မှတ်ထားမယ်အဓိကတော့လူရင်ကတော့ဒီအင်္ဂါ900လေးနဲ့ပြည်စုံလူပါလူလို့ခုနကကိုယ့်ရဲ့ လက်အောင်ငယ်သာပုဂ္ဂိုလ်ရများလည်းပုဂ္ဂိုလ်များလည်းကိုယ်စကားကိုလေးစားပါလေနာယူပါလေနာခံပါလေနောက်ပြီးတော့ဘာပဲလုပ်လို့ကိုယ်နာမည်ထင်ရှားတဲ့ပေါ်လွင်နေဒီအင်္ဂါ9ရက်နဲ့ပြည်ဆောင်လှူဒန်းဖို့အရေးကြီးတာပေါ့နော်ဒါလေးမှတ်ထားမယ်အဲ့တော့ဒီလူပုံမှာကျတော့အဲ့ဒီလိုဒါနာကိုလည်းစနစ်ကြပြုတ်လို့လွယ်ပါတယ်ဗျာတိလတိလလည်းကိုကျင်တရားကောင်းဟိုဒီမိုင်းတော့၅ပါးတိလဆောက်တည်မလား 10ပါး9ပါး10ပါးဒါတွေလည်းစနစ်တရစောင့်တည်တာတယ်နော်ဒီနေ့ကဘုန်းကြီးဘာဟုတ်တော်ရသီလရှင်တွေပြောပြပါသေးတယ်အဲ10ပါးသီလစောင့်တည်တဲ့ပုဂ္ဂိုလ်ကိုရင်နေသီလရှင်နေတချို့じゃဒီသီလ10ပါး10ပါးလုံးကအပြစ်တူတူပဲလို့ထင်တာမဟုတ်ဘူးညာသူကခွဲထားတယ်10ပါးသီလစောင့်တည်တဲ့ပုဂ္ဂိုလ်ဆိုကိုရင်နေဆိုရင်ရှင်9ပါးကျူးလွန်မှကိုရင်တိတ်ခါဖို့ပြတ်တယ်လိန်ပြားတယ်ပေါ့ထပ်သီလရောနောက်9ပါးကျူးလွန်လို့ရှင် သူကသဲတံတို့ရေတံတို့ဓာမျိုးတွေဓာမေးုံပဲဒါကြီးအပြစ်မကြည့်ဘူးအပြစ်ကြီးတဲ့တိခါဘုံတွေကိုဂရုတီလာလို့ခေါ်တယ်အပြစ်မကြီးတဲ့တိခါဘုံလဟုတီလာရောအဲ့တီလာရှင်တွေဘုန်းကြီးပြောပြတယ်ရှာလေးလို့ဒီတိခါဘုံတရားနော်လို့အကြီးအသေးခွဲထားတာရှိတယ်နော်လို့အဲ့ဒါနားလည်လားလို့အဲ့ဒါပြောပြတယ်ပေါ့ဆိုလိုတာကတော့သူတို့ကရှာလေးတို့နီးတွေကြတော့လို့ဘုန်းကြီးသူ့ပွင့်လင်ပြောလိုက်ပါသူကလမ်းတိုင်မင်းတာနဲ့ ဘာဟုတ်တော့နေလို့ဘာလို့ကြာသူကယုံနာသေးစိတ်တွေရှုရတော့စာတတ်မှဖြစ်မယ်လို့စာမတတ်ရင်အဲ့ဒါရှုဖို့တော်တော်ခက်ခဲတယ်ဆရာလေးတို့ငယ်သေးတယ်လို့ငယ်သေးတော့ဒီမှာထိုက်လျော့အထုတ်ပြီးစာသင်ပါလို့စာသင်တဲ့ခါကျတော့တော်တော်များများဆရာလေးတွေက10ပါးသီလပေါ့ဗျာသူတို့ရဲ့ဖောက်တော်ရလို့သီလရှင်တွေကတော့10ပါးယူခိုင်းတာကိုပြင်ပရောက်ရင်သူကဒီ ရှစ်ပါးသူများလို့ဆယ်ပါးယူပြီးတော့ငွေတွေဘာတွေကင်ရမှာစိုးတာဒါနဲ့ဘုန်းကြီးကခုနထောက်ပြလိုက်အဲ့ဒီဟာတွေကသိအရေးမကြီးဘူးနော်လို့နောက်ကသိခါဘုံ၅ခုကဒါအပြစ်ကြီးတဲ့သိခါဘုံမဟုတ်ဘူးလို့လဟုသိခါဘုံဒါတွေကိုစာလေးလာမှသိတယ်လို့ဒါကြောင့်ဘုန်းကြီးကကိုယ်နေရာကိုကောင်းထင်မှဆိုလို့ဒီတော့ကိုကျင်းတဲ့နီးကိုလည်းထောက်ကူပြီးအောင်လို့စသစ်မှာလို့ဒါတိုက်တွန်းရတော့ပြီးတော့လေ ဒီသိက္ခာပုဒ်တွေအကုန်လုံးအတူတူမဟုတ်ဘုန်းကြီးတို့ရဟန်းသိက္ခာပုဒ်228ပါးရှိတယ်တကယ်ကြီးလေးတဲ့သိက္ခာပုဒ်က၄ခုပဲဒီ၄ခုကျူးလွန်ရင်တော့ဒီဘုန်းကြီးရဟန်းမဟုတ်တော့ဒါသတ်မှတ်ချက်ရှိတယ်ကြံတဲ့အရာကုစားလို့ရတာတွေရှိတယ်အဲ့ဒါမျိုးဒါအောင်နားလေရတခါတလေဒီဒကာမကြီးတို့ဒကာကြီးတို့ကဘလို့ထင်တတ်လဲဟိုသိက္ခာပုဒ်အရေးမကြီးသိက္ခာပုဒ်ယူတာဒီဘုန်းကြီးဘုန်းကြီးမဟုတ်တော့ဘူးဒါမျိုးသွားပြီးပြောမိတာဆိုမိတာအဲ့ဒါမျိုးတွေပေါ့ မဟုတ်ဘူးဗျအရေးကြီးတဲ့သိက္ခာပုဒ်၄ခုကြိုးပြတ်မှဒီဘုံရရဟမဟုတ်တော့တာအဲ့ဒါမျိုးတွေနားလေရတယ်နော်အဲဘယ်သီလပဲဆောက်တည်ဆောက်တည်ပေါ့နော်ဒါကိုကစနစ်တကျဆောက်တည်တာပေါ့အဲ့ဒါပြောတာဟောဘယ်သီလအရေးကြီးတယ်ဘယ်သီလကပြန်ကုစားလို့ရတယ်ဒါမျိုးတွေသိရတယ်နော်အဲ့ဒါလည်းမှတ်ထားမယ်နောက်ဘာဝနာတရားထုတ်တဲ့အခါမှာဘာဝနာနှမျိုးရှိတယ်သမထဘာဝနာစိတ်တည်ငြိမ်အောင်လုပ်တာ ဒုတိယစိတ်တည်ငြိမ်ပြီဆိုတော့သိဉာဏ်နေဖြစ်အောင်လုပ်တာဝိပဿနာပါဝင်နော်ဝိပဿနာသမထရဝိပဿနာရနှစ်မျိုးရှိတာပေါ့ဝိပဿနာဆိုရင်ဥပမာမေတ္တာဘယ်လိုကျင့်သုံးရမလဲဘုရားကုံတော်ဘယ်လိုပွားရမလဲဘုန်းကြီးဘာခဏနာပြောဘူးလေဆိုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့လည်းတရားလုံးနေတရားလုံးနေပြောပြီးတော့မေတ္တာဓာတ်လေးမှဒီဘုန်းကြီးဒီယောဂီမရှိဘူးဆိုရင်တော့အင်မတန်ရှက်ရှာကောင်းတယ်နော်ဒါမှတ်ထားဖို့ တခါတလေဘုန်းကြီးတို့ယောဂီတွေကဝိပဿနာဝိပဿနာတွေပြောနေတယ်။ကဲဓမ္မကြီးကအိမ်နေပြီသားသမီးနဲ့အဆင်မပြေဘူးဆိုဘယ်ကောင်းတော့မလဲတရားအထုတ်နေ။ဘုန်းကြီးကမ္မထမ်းဆရာလုံတာဒီမှာ6ပါးရှိတယ်။တဲ့အောင်မနေတတ်ဘူးဆိုမေကျူတာဖက်နဲ့လုံတော့မှဒီဘုန်းကြီးပြောတော့ဘုန်းကြီးတရားလုပ်တယ်ပြောတယ်။ကျောင်းကဘုန်းကြီးနဲ့တော့တဲ့အောင်မနေ။အဲ့ဒါပဲကွယ်တို့သိထားဖို့ကနော်ဒီဒီဘုန်းကြီးဒူတော်မောင်နဲ့ဒီတိုင်းပဲ။ ကိုကတရားအလုံးနေဒီမိသားစုနဲ့တက်အောင်နေရမယ်လေမေတ္တာတတ်ရှိရမယ်လေဒါပဲတရားရှိမေတ္တာတတ်ကအားကောင်းရမယ်ဒါပဲမဆန္ဒတို့ဘုန်းကြီးတို့အကုန်လုံးပေါ်တယ်ဒီမှာတွေ့နေတဲ့ပုဂ္ဂိုလ်နော်ဓမ္မတော်သားနဲ့ဟုတ်ကဲ့ဒီအဲ့ဒါလေးမှတ်ထားဖို့နော်ဒါတော့တရားလုပ်တဲ့ပုဂ္ဂိုလ်ကမေတ္တာတတ်ရှိကိုရှိရမယ်မေတ္တာတရားရှိကိုရှိရမယ်ရှိမှကြီးညိုစရာကောင်းတယ်ဒါကြောင့်ဘုန်းကြီးတို့တကယ်ကျင့်တဲ့ဆရာတော်ရင်လိုက်ကြည့်နော် အခုတက်တော်တင်ရရှိတယ်တောတဲ့တောင်ထဲမှာနေတယ်မဟာဗောဓိမြန်ဆရာတော်ကြီးတို့အော်မျက်နှာကြည့်လဲဘယ်တော့မှစိတ်ဆိုးတဲ့မူရမတွေ့အောင်ပြုံးရွှင်နေတာဒါမျိုးပေါ့မေတ္တာတအားကောင်းတာတခါဖူးမြော်ရင်နောက်ဖူးမြော်ခြင်းနဲ့စိတ်ရှိတယ်ဓမ္မကြီးတို့ဘုန်းကြီးတို့မျက်နာလေခုနကဘုန်းကြီးကမေတ္တာပွားခဲ့တယ်အဲ့ဒါပဲမေတ္တာတဆိုစိတ်အေးချမ်းနဲ့ငြိမ်းချမ်းနေတာ စိတ်အေးချမ်းနေငြိမ်းချမ်းနေဓမ္မအိတော်ခင်မေမေမျက်နှာကြည်မျက်နှာဟုတ်လားစိတ်ကအေးချမ်းတာမေတ္တာဓမ္မမရှိနဲ့မျက်နှာရှစ်ခေါက်ချိုးဘယ်လိုမှကြည့်လို့မရအောင်သုံးမုံနေတာမေတ္တာဓမ္မခန်းချောက်လာပြီအဲကြတော့ကြည့်လို့မကောင်းဘူးနော်အဲဒါကြောင့်မေတ္တာဓာတ်ရှိရမယ်ရှိအောင်လည်းလုပ်ပါဘုန်းကြီးတို့လည်းကြိုးစားပါတယ်ပြောတာပဲဖြစ်ဖြစ်ကြည်တာပဲဖြစ်ဖြစ်နော်ဟောဓမ္မကြီးတို့ဒါကြောင့်ဘုန်းကြီးတို့က တခါတလေအင်းဒီအစစ်မြင့်တဲ့တရားတွေဒါပြောနေအခြေခံတရားတွေကလွတ်လာအဲ့ဒါသိမကောင်းနော်ဒါကြောင့်မို့မေတ္တာတွေပွားရမယ်ကရုဏာတွေထားရမယ်ဒါကြီးလည်းဘုန်းကြီးတို့မေတ္တာအကြောင်းရောက်တော့ပြောပါမယ်မေတ္တာတွေထားကရုဏာထားဝိရိတာပွားဥပေက္ခပွားနော်နောက်ဒီအစစ်မရောက်ခင်တချို့ကြတဲ့ပရိစိတ်တာပေါ့ဒါလည်းဘုန်းကြီးကတော့လက်ခံနိုင်ပါတယ်ချို့ကြလုံလုံကဲလုံးပြောတာပေါ့ပရိစိတ်တာတွေအပြစ်ပြောတာ မဟုတ်ဘူးသူ့ level နဲ့သူ့အစင်တာနဲ့သူရှိတယ်ခလေးတယောက်ကအတင်းကြီးဝိပဿနာအထောက်ခံလို့မရဘူးခလေးတွေသူ့မှာဘာမှနားမလဲပဲနဲ့ဘုန်းကြီးတို့ဒီရွယ်တုန်းကလုံနိုင်ရလားပြန်စဉ်းစားပေါ့မလုံနိုင်ခဲ့ဘူးဗျအဲ့ဒါပဲသူ့အရွယ်နဲ့သူ့အချိန်ကာလဒီခလေးဟာဒီထဲမှာဟိုမှာပုံလေးနဲ့မညို့တို့ဟောမြင်လွယ်သာသမီဒီခလေးတွေအရွယ်ကြတော့ဘယ်နဲ့လို့ဝိပဿနာရှုခိုင်းလို့ရမလဲတကူရုပ်ခိုင်းမယ်ရမှာပေါ့ ဒါပဲသူနဲ့တောင်းလို့ခံဒီတော့ဘုန်းကြီးတို့တချို့ပုဂ္ဂိုလ်ကပရိစိတ်မှာဆိုရင်ပရိစိတ်ခံရမယ်ဣရိစိတ်တက်ကမှတ်ထားမယ်ပရိပဲစိတ်စိတ်မေတ္တာပဲပေါ်စိတ်ငြိမ်အောင်လုပ်တာဒါတမထဘာဝနာအဲကြောင့်ဘုန်းကြီးကကလေးတွေမျိုးသမီးလေးတို့မေးပါတယ်ပဲအဲသမီးဘာလို့လဲသားဘာလို့ပရိစိတ်တယ်ဗျာ ပရိစိတ်တွေကစိတ်ညင်အောင်စိတ်တာလားပတ်ရပြီးအောင်စိတ်တာလားတကြောများများများစိတ်ချလားပတ်ကိုပါဆိုကိုပါဆယ်ပါဒီလိုဆွဲချလိုက်တာမြန်ပြီးတော့ပြီးသွားစိတ်ကနည်းနည်းမှမငြိမ်ဘူးအဲ့ဒါကြောင့်စိတ်ကလည်းငြိမ်ရမယ်နော်ပြီးတော့ဒီအပတ်ရည်လည်းပြီးရတာပေါ့နော်အပတ်ရည်ကတော့ဒိဋ္ဌာန်ဒိဋ္ဌာန်နဲ့တော့ပဲလုတ်ဖြစ်အောင်ဒါလေးမှတ်ထားမယ်နော်ပြောချင်တာကတော့သမထဘောဘောဝိပဿနာဘောဘောစနစ်တကျပွားတာမယ်အဲ့ဒါဒီလူပြည်မှာပဲလွယ်တယ်ဗျ နတ်ပြည်တို့ဘာလို့မလွယ်ဘူးပြောစရာအောင်တွေကတိတ်များတာနော်ဘုရားတို့ဒီပြောဒီလူပြည်တော်ပြောစရာအောင်ဒီလောက်များတော့မဟုတ်ဘူးလားဒီအခုချိန်ကကိုဗစ် -19 ကာလမို့ဂျန်တဲ့ချိန်ဆိုရင်ဟုတ်လားဒီလိုတရားစကန်ဝင်တာနဲ့လာစဖေးကသွားတာနဲ့ဆိုရင်တော့ဟိုဘက်ပုံများတော့အဲ့ဒါပဲကြည့်ပါလူပြည်တော်မှာဒီလောက်ဖြစ်နေသေးနတ်ပြည်ဆိုရင်တော့ဓမ္မအိတော်ခင်ကြီးမလွယ်ဘူးဒီပြောအောင်နေအများတော့ဒီလှဲ့ကိုလှဲ့လာမှာမဟုတ်ဘုံကြီးရောလူရောပါဒါတော့ဘယ်သူမှပြောလို့မရပါဘူး ပြောမှတ်ထားမယ်လူပြည်ကြအဲ့ဒီလိုကုသိုလ်ကောင်းမှုတွေစနစ်တကျလုပ်ဖို့အခွင့်အလမ်းတွေအများကြီးတာတယ်ဒါကြောင့်လူတွေနတ်တွေကလူပြည်ကိုသွားပါလို့ညွှန်တာအခုဘုန်းကြီးတို့တွေ ရောက်လာပြီရောက်လာတော့အဲ့ဒီခွင့်ရေးကိုအဆုံးရှုံးမခံနဲ့နော်ရအောင်ယူမယ်ဒါနတွေလည်းစနစ်တကျလောက်တာပဲစေသီလတွေကိုလည်းစနစ်တကျစောင့်တည်တာပဲစေဘာဝနာတွေလည်းဖျားဘာဝနာဖျားကုံတော့ပွားပါမေတ္တာပွားပါဝိပဿနာထုတ်ထုတ်ကြိုက်တာလောက်ပါဘုန်းကြီးတို့လည်းတိုက်တွန်းပါတယ် ဒါပေမဲ့စနစ်တကျလောက်တာမယ်နော်အဲ့ဒါဆိုရင်တော့ဘုန်းကြီးတို့လူဘွားရောက်တဲ့အာတန်ဖိုးရှိတာပေါ့လူဘွားရောက်ပြီးအကောင်းဆုံးလူဘွားရောက်ပြီးတော့နော်အကောင်းဆုံးလူဘွားရောက်ရဂျိုးနောက်မလွတ်ရင်တော့ဘုန်းကြီးတို့တန်ဖိုးမရှိဘူးလို့ဒါပြောလို့ရတာပေါ့နော်ကဲရှင်းနိုင်ခွဲသွားဒီလောက်နဲ့တော်မယ်နော်ဒီနေ့ဟောပြောဆုံဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ကဲကတော့အဲဆုတောင်းမယ်နော်ရှေ့တန်းရလူကမိုးချုပ်တော့အေးရတော့မယ်ဆိုတော့အဲဆိုဣဒံမေပုံညံမေဃဖလာညာနတ္တပစ္စယောဟောတုဣဒံမေပုံညံဣဒံသဗ္ဗတတ္တနံ ပါစေမသဗ္ဗေတတ္တာဒုခိတာဝန္တုညာတယောအဲရှစ်တိုင်းမှာနေတဲ့ပုံကိုယ်တွေကအမြဝေမဲ့အတူတူဝေကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု ကုသိုလ်အမြတ်အမြတ်အမြတ်ဒီတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓု Nadu uh,